ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးလက်တလူသာသနာပြုစခန်း၌10ရက်6လ69ခုနှစ်နေ့ပိုင်းတွင် ဟောကြားတော်မူသောတရားတော်ရာတပည့်တော်ရာတပည့်တော်မာယာ ဘုရားယခုဟောတိရတော်ဟောတိရတော်သရဏကိုဘုမာနေဘုမာနေဘုမာတော်ဘုမာတော်သီလကုသိုလ်ဒီသရဏကိုဒီမက္ခပလာမက္ခပလာညာနာပါဏနာမေညာမေညာဘုညာဘုညာဒီရောဒီရောဒီရုဒ္ဓတော်ဒီရုဒ္ဓတော်ကြောင့်တော်ပါလေကြောင့်တော်ပါလေဘောတုဘောတုရှိပါ

ပြီးခဲ့တဲ့ယနေ့ကတော့ဒုဒုက္ခနဲ့သမုဒယနှမျိုးပြောခဲ့ပြီးရဟုတ်ကဲ့အဲဒီနှမျိုးကကိလေသာကိုကာမဝိပါကကိုဝုတ်ကိုမြည်ချစ်တဲ့တေသာဖြစ်လို့ဝုတ်မြည်တေသာလို့တို့ဒီလိုလဲတော့မှာဟုတ်ပြီးတော့လောကီမှာရှိနေတဲ့သတ္တဝါအလုံး တုံလဲတုံငါလဲတုံနဲ့အပုံလို့လည်းမလွတ်နိုင်တဲ့သစ္စာဖြစ်လို့လည်းသူ့လောကီသီလခေါ်ရတယ်။အဲလိုတို့နေရှိသေးသေးကြံစီမှုပြောဆိုမှုပြုလုပ်မှုတွေလိုက်စပါသစ္စာလွတ်တာများခင်ဗျားတို့ရှိသလား။ဟုတ်ပါဘူး။ဟင်တို့လူတာတွေသစ္စာထိုက်တယ်နော်။ဟင်ဟင်လောကီသစ္စာထိုက်နေတာကြီးတယ်ဗျာ။ဟင် အောင်ခင်မင်းကိုတို့ပါတော့နန္ဒီရာခနဲ့ရှင်ပြီးတော့လုပ်နေကြတာတဲ့။ဒီကလက်ခံနေတယ်လေ။ဒီတတ်မဲ့ခြင်းတယ်လေ။ဒီပြာယုံပြည့်ပြည့်ခင်မင်းသိတဲ့ကြီးတဲ့တင်တယ်။ဟုတ်ခင်မင်းသိတဲ့ဒုက္ခကြတာကြီးတဲ့ဗျာ။တွေးတော်လဲပူကြိတ်တာလေးတွေယူတွေးတာတင်တယ်။ပြောတော်လဲပူကြိတ်တာလေးတွေယူပြောတာလေ။ဒီလုံတော်လဲပူကြိတ်တာလေးတွေယူလုပ်တာလေ။ဟင် ပြီးတဲ့လူလူချင်းပေါင်းလာတော့ကြိုက်ထားလေးယူပေါင်းလာတယ်ဟင်ဟင်အဲ့တော့သူသစ္စာလွတ်တာဘယ်နေရာရှိတယ်လဲဟုတ်ရှိဘူးရအဲ့တော့သူကအဲ့ဒါကိုသစ္စာလို့မသိတာလေဟင်ကိုလို့ထားကောငါလုပ်တာလည်းသစ္စာထိုက်သွားပြီလို့မသိတာတခုပဲရှိတယ်လုံးရသစ္စာတွေလုံးနေတာ အဲ့တော့ဒီနာကတော့တို့သစ္စာဆိုတာကိုစာအုပ်ထဲလို့ထည့်နေတာဟင်အတ္တစာဒီပါဆိုစာအုပ်ထဲထင်နေတာတို့နေတိုင်းလုပ်နေတာလေဟင်အဲ့တော့သစ္စာလွတ်တဲ့အချိန်မရှိဘူးဟုတ်ကလားဗျပြီးတော့သစ္စာထိုက်တဲ့လုပ်ရတယ်လို့တို့မရှိတော့ဖြစ်လာခဲ့တယ်ဟုတ်ဗျာကျေလို့ဆိုရင်ကျေဆွဲထင်တယ် အဲ့တော့ဆွဲတဲ့ဒီဆိုတဲ့တိုင်းနဲ့ဆွဲတယ်ဆိုတာကိန်းတာပဲမဟုတ်လားဟုတ်ပါဘူးဆွဲတယ်ကိန်းတယ်ခိုးတယ်ဒူးပဲကလာလို့တရားပဲမဟုတ်လားဟုတ်ပါဘူးအဲ့အဲ့တော့တို့ဒီဟိုကြိုက်ဆွဲလည်းပဲပြပတ်နေတာပဲတင်တယ်ကြိုက်ဆွဲရသည်တာမန်ရိုက်ခလိုက်တော့မကြိုက်ဆွဲတဲ့ရှင်ဦးမဲ့တင်တယ်အဲ့သုံးဘက်တာမတိုက်ဘူးလားအဲ့ဒီကြိုက်ချင်းမကြိုက်ချင်းကိုနောက်ကနေပြီးတော့ဖန်ဆင်းပေးနေတယ်မတိဆွဲရပါဘူး အဲ့တော့ဒီစိတ်သုံးမျိုးကလွတ်တဲ့နေကြီးလားအဲ့မရှိဘူးလို့တို့သစ္စာထိုက်တဲ့နေကြီးတွေပဲသစ္စာထိုက်တဲ့လုပ်တဲ့ကြီးတွေပဲကြောင်တင်မှုမှန်တယ်ပြောဖို့မှန်တယ်ပြုလို့မှန်တယ်ကြိုက်ကြိုက်သလိုမကြိုက်မကြိုက်သလိုမသိမသိသလိုကျွတ်တို့ကြောင်တင်ခဲ့တယ်ပြောဆိုခဲ့တယ်ပြုလို့ခဲ့တယ်ဟင်အဲ့တော့ကျွတ်တို့သစ္စာထိုက်တဲ့လုပ်တဲ့ကြီးတွေလှုပ်လာကြပြီအဲ့ဒီကိုမြင်ရပဲကြာနေတော့ ခန္ဓာပြန်ရမှာတင်တယ်အာယနာပြန်ရမှာတင်တယ်ဟင်ဟင်တို့တို့တိုက်ကြဖြစ်ဦးမှာတင်ပါဒီလိုပဲဖြစ်မှာတင်တယ်နောက်တစ်ခါနောက်တစ်ခါလည်းလေဟုတ်ကလားတို့ဒီတို့ပြခုနကလည်းဟိုမတိဆွဲဘူးဟိုကြိုက်တယ်ကြိုက်မသိတင်တယ်မသိလို့ကြိုက်တာရှိတယ်လို့ကြိုက်မသိလည်းရှိတယ်ဟင်ဘုံကရောဘုံမသိတင်တယ်ဘုံမှရင်မအောင်ပြီးတော့ဘူးဟုတ်ကလား မျက်မှန်ကြီးဘာမှမသိဘူးမသိရင်လည်းမုန်းပါပဲအဲ့တော့မုန်းမသိလည်းမသိမုန်းတယ်လေကြက်မသိလည်းမသိကြက်တိုးလို့ပြန်လာပဲဟုတ်ကလားဗျတရားကြိတ်တာရှိမကြိတ်တာရှိတာဟိုမကြိတ်တာကရှိနေလို့လည်းခင်ဗျားတို့ကြိတ်တာကထပ်ပေါ်နေတာဟုတ်ကလားဒါကိုကြိတ်တယ်လို့လက်ခံတော့လည်းဟိုဟာတွေကမကြိတ်တာလို့လို့သွားဖြစ်နေကြတာအဲ့ဒါဒီကုန်းကအရှိအရှိတိုင်း အတွင်းသားကိုအမှန်မှန်လိုက်မသိလို့ပဲမဟုတ်လားဟင်ဒီကွယ်အဲ့မသိတာတွေတဲတော့သူများမသိကြနေပါစေကိုအကြောင်းကိုမသိတာဟာအနာဆုံးထင်တယ်ဟုတ်ပြီဟင်ကိုကိုကိုမသိတာတော့ဘယ်လိုလုပ်ပြောရမလဲသူများမသိကြရင်ဒါတော်တော်ခက်ခါပါမှာသူများဟေးကိုကိုကိုမသိတာတော့ခက်ဆုံးထင်တယ်ဟေး အဲ့တော့ကိုယ်ကိုမသိတော့ကိုယ်ကိုကိုချစ်ဆုံးဆိုတဲ့အတ္တသမပိမနာတိတော်လာဖြစ်တော့တဏှာပြန်ဖြစ်တာပဲလေဟုတ်ကလားအတ္တသမပိမနာတိတော်ကိုယ်ကိုနဲ့တူတဲ့အခြေအဆုံးရှိကုန်ချင်ဟင်ကိုယ်ကိုချစ်ဆုံးဟုတ်ကလားလားဒီလေယူတာမိုးရောနေမှာချစ်တယ်ကြားအောင်တို့တော့မဟုတ်ဘူးကိုယ်ကိုချစ်လို့ယူတာကိုယ်တို့ယူတာဟင်သူကလည်းကိုယ်တို့ယူတာကိုယ်ကလည်းကိုယ်တို့ယူတာဟင်ပေါင်းမာတာကိုဒီတလုံးကျတဲ့တစ်ဖက်ကောက်ဖြစ်သွားတယ် ဘာလို့လဲလို့ပြောတော့ဘူးအဲတော့တော့ဖက်ကောဘာပဲလဲတော့တော့မဟုတ်ဘူးကြီးလို့ဟုတ်တယ်လေဘယ်လိုလုပ်မလဲဒါလေးလို့မဆုံးဘူးဘူးလည်းတော့ငါမဆုံးဘူးဟုတ်ဗျာဒီငါနဲ့လို့သူမဆုံးဘူးလို့တိတ်တွေးနေတယ်ဗျာသူလည်းတော့ငါမဆုံးဘူးထင်တယ်ဘယ်လိုတွေးလို့ငါနဲ့သူမဆုံးဘူးလားဘူးအဘကတော့ သူနဲ့သူငါမဆိုးဘူးလားငါနဲ့သူသူမဆိုးဘူးလားဟုတ်ငါနဲ့သူသူမဆိုးဘူးလားဟုတ်ကိုယ်ကိုယ်ပဲစဉ်းစားကြည့်ကြတာဟာဒီလေဘာလို့လို့ကိုယ်တည်းစဉ်းစားတာလားအဲ့တော့အဲ့ဒီဘုံကမသိလို့ကြည့်တယ်အဲ့တော့ဘုံကမသိတာကသူတော့မဆိုးဘူးဗျာကိုကိုကိုမသိတာတော်တော်လေးဆိုးတယ်ဟုတ်တယ် အဲ့ဒါဘုဘကမသိလို့ဖြစ်နေတာပဲဟင်အဲ့ဒါဘုဘကမသိလို့လုံတော့ဘုဘကဟိုပရိသတ်မုဒ္ဒသိကြီးလည်းကြောင်သွားအောင်ပါပဲဟင်အဲ့တော့မသိရင်လည်းလေတဲ့ဆက်ကတော့ဟိုကြီးစက်ကောင်းမဖြစ်ရမယ်တော်ပြီလို့ဟေးဟေး သူ့ကိုသူ့ကိုဖူးယူမရမှာပေါ့ဟဲ့အဲ့ဒီတက္ကဝါလာကိုဖြီးသေးတာဘယ်လိုလဲဘာပဲတော့ဟင်အဲ့ဒီကြောင့်မမေးမရတော့ပြင်ပါလေဟင်အဖိုးတို့ဒီတော့ဘယ်လိုလဲမရှိအောင်ဒီလိုသူ့ကကိုမသိတာဟဲ့ဟင်ဘုရားဖြီးသေးမဟုတ်လားဟင်ဘာပဲလို့ဘယ်လိုဘယ်လို ဟုတ်ကဲ့လားဟင်အဲ့တော့ဘယ်လိုလုပ်တဲ့ဒီတဲ့ကိုရှုမဟာလေးကိုဝါမဟာလေးကြီးတဲ့ထင်တယ်သူတို့တို့ဒီကတော့ဘယ်လိုလဲသူတို့ဒီမှာဘူးလေဟိုမတာဟိုတို့မင်းရှိုးတော့ဘူးလေအဲ့ဒီဝါလေးကိုဟိုလျှောက်ပြီးမင်းနဲ့ဝါလို့ထားတယ်မိဘူးကြီးပေါ့အဲ့ဒါလည်းအလောင်းကိုသူတို့ထိုးပြီးတော့ပိတ်ထားလိုက်တော့သူ့ဘာလို့အဲ့ဒါအခေါင်းရောအလောင်းရောပုဂ္ဂလာတန်နေလို့ဟိုဟာပေါ်ရင်းတော့ကလူသမားတော်တွေငွေထိုးရင်တော့အယူလေးတော့ပြန်ရတယ် မှရမှာတော့ဘယ်လိုရုပ်ပုံရဟုတ်ပြီလားလောင်းနေနေရမှာတော့ဟင်ဒိုးလေးနဲ့ရှုပ်ပြေးတာလေအဲ့တော့ပုဂ္ဂိုလ်ကခုနမီးရှို့တဲ့ဆက်ကိုဘယ်လိုလဲဟင်အခုတို့ပရိသတ်မှုပါကြီးအောင်ဘာလို့လို့ဟုတ်ကလားဘူးဟင်အဲ့တော့ဒါတို့လောကီမှာသူတို့တက်ကနဘာရှိတယ်ဗျာ လောကီမှာလည်းတောင်းတို့ကိုဝိနိပစ္စာလို့ခေါ်ပါကြလားဟုတ်ကလားဒီပြီးတော့လောကီပစ္စာလို့လည်းသုံးပါကြလားဟုတ်ကလားပြီးတော့ဒီဝိနိပစ္စာနဲ့ဟိုလောကီပစ္စာလို့ပါတယ်ကတို့ဒီလိုပဲဆက်သွားမလားတို့ကိုသူ့ဆက်ကိုဖြတ်လို့တလားဒါလေးမျိုးခုပဲရှိတယ်ဟုတ်ကလား ဒါခရီးနာမှာလို့တန်ကျပောက်ကနေတော့ဖိဆွဲပြီးဟောတိုင်းအရှောချလိုက်တာပြီးတဲ့ကိစ္စဖို့တယ်ကျင်းကျယ်လို့လို့တောင်းများဟဲ့ဘူးဟဲ့ဟဲ့ဘူးဒါဒါကျင်းကျယ်လို့ပြတ်ချင်လို့လို့လေဟဲ့ဟဲ့ ိုနီရောဓဆိုတာပါဠိလိုပြောတာပါကွ ရောဂရောဂတော့နိဗ္ဗာန်တော့နိဗ္ဗာန်မရှိတာလေဟင်ဘယ်အာရုံခံစားခံစားပေါ့ဟင်ကာမတဏခံစားခံစားပေါ့ကာမတဏဝကနာဆင်အာယုံတာအာယုံတင်နေဟုတ်ကလားအဲဒီကာမတဏကိုခံစားမရတဲ့ဘဝတဏတင်နေဟင်ဒါတော့ရမလို့တင်နေဘုဘဝတော့ဘာမှမဟုတ်တော့ကာမနဲ့ဘဝကိုမနစ်သက်တော့ရင်ဘုဘဝရလို့ထူးရှိကြိုးစားဖို့လူသိလို့လား

မြို့ကြီးချာနဲ့ဝက်သားဆိုတဲ့ဝုထုယုံတစ်ခုကြာပေါ်မှာမဟုတ်ဘူးလားအဲ့ဒါအာယုံမှန်တယ်ကယုံတစ်ခုတိုက်ခဲ့နေကြတာဘောကမာကြီးတယ်အာယုံဒီတိုင်းမဟုတ်ဘူးလားဒီပုံမှန်နဲ့အစင်းအာယုံခံရသားခြင်းနဲ့ပြီးမိမိမျက်စိနဲ့တစ်ဖက်ရဲ့ယုံဝုထုနဲ့ဒီကြားမှာပေါ်ပေါ်လာတဲ့အစင်းရိတ်တယ်ဟင်အဲ့ဒါကဘာလာမဟုတ်ဘူးလားအဲ့ဒီအာယုံဒီပေါ်လေစစ်တဲ့မှုပုံစံနိမရှိတော့ဟုတ်ကဲ့ အဲ့လိုခံစားနေတဲ့ဘဝတော့ကိုယ်ပဲဖြစ်တယ်။ဒီကိုယ်ပဲမှာလည်းပဲအဲ့ဒီခံစားနေရတဲ့ဖြစ်စဉ်လေးပေါ်ကိုဒီဒုစနဲ့တမှုမျိုးရှိရောအဲ့ဒါနေတော့တာပဲ။ဒီပေအာယုံခံစားခံစားပေါ့။ဒီတက်တမှုမရှိတော့ဘူး။ဟုတ်ကဲ့။အဲ့ဒါကိုနေတော့တာလို့သုံးတာ သူကတော့ဘာလို့ယောတတယူဝတနာယအပိတဝိရာကနိရောဓဘယ်လိုဖြစ်လဲဟင်ယောအကျင်ယောဂီပြီးပေါ်တယ်ဟင်တတိဝတနာယသူဝတ္တဖာလို့တော့တနာအားသာလေကျက်ဖို့ကျက်ပေါ်လေသာသာရတာပဲပြောတော့သင်္သာနာရူပတနာသာရတနာကနာတနာပြီးတိုင်းမယ်ဟင်တတိဝတနာယဆိုတော့မှာကိုယ်ဆွဲတဲ့တနာကို ဒီနေရာမှာဖန်ထည့်ထားပါဟင်တချို့ဘာတနာဆိုမှရှိလေဒီတခုဆိုတာလည်းကြည့်တယ်မျိုးမျိုးလေးရှိပါရှိတယ်ထေရနဲ့ဆိုတာလည်းကြီးကောင်းကြီးမတခုနဲ့ကာပွဲကလည်းကြီးကောင်းကြီးမသာရတနာလည်းဒီတိုင်းပဲလေဟင်အနန္တခုပုံဆွဲနေတာလည်းကြီးကောင်းကြီးမအနာမျိုးမျိုးဖယ်လေပြီးဆိုတာလည်းကြီးကောင်းကြီးမကာလတနာလည်းဒီတိုင်းပဲထင်တယ်အနန္တခုဘောဓိဝဝဆိုတာလည်းကြီးကောင်းကြီးမမျိုးမျိုးဘောဆိုတာလည်းကြီးကောင်းကြီးမဟုတ်လားပြီးတော့ဒီရာသနာမှာလည်း ဒီအရာလာတစ်ခုပေါ်မှာတရောဝဲဆွဲတာလေကြီးကောင်းကြီးမဲဒုံတို့အရာသာမျိုးမျိုးကိုဟိုတို့ပါတော့ရှောက်တော့ကိုစောက်တော့ဒီစောက်တော့လိုက်တာလေကြီးကောင်းကြီးမဲပေါ်လာရင်ဖတ်တာပါဒနာလေအတူတူတစ်ခုပေါ်မှာလေပါရတာဆွဲတာလေဖြစ်ကုန်ဖြစ်နေတယ်ဒုံတို့ဒီတို့ကဒီတို့ဒီတို့မှဟိုတို့တို့တို့ရောကောင်းလို့ကောင်းလို့လေဟိုလိုက်တဲ့ဖတ်တာပါဒနာတွေ့တယ်နာလေကြီးကောင်းကြီးမဲပေါ်လာရင်ဒီအဲ့ဒီငါကိုငါကိုခံစားတယ်မှာ ဟိုတဘောလေးကိုထုတ်ပြီးတော့အတွင်းကနေဆင်နေတာဒီမှာလေသူပါတော့ခြူတာပါပြီးတော့ဒီရဲ့ဖဲလို့ဆင်နေတဲ့ဟာလေးကဟုတ်ကလားအဲ့ဒါဓမ္မတနာမဟုတ်လားဟင်ဟုတ်လားဟင်ခြူတာပါပြီးခြူတာလေးရဲ့လှူရှားပုံလေးကိုမက်ပြီးတော့ကြည့်နေတာလေတတ်မှတ်နေတာလေဓမ္မတနာပဲမဟုတ်လားသူ့သဘောလေးလေအချူတဲ့သဘောလေးတွေနဲ့မက်ပြီးတော့နေတာဟုတ်ကလား အဲအဲ့ဒါဓမ္မတနာတင်တယ်လေဘုံမို့အဲ့ဒီပြပင်းဝါခုကိုမကြုံရတဲ့ကာလနောင်ကကြုံရဘူးတာကိုချင်းရောက်ဖို့ပြီးတော့လည်းတခါတလေတွေးလိမ့်မယ်လေဟောပေါ့လေဟိုကိုညံပစ္စည်းမရခဲ့ရင်လည်းအဟောင်းပြန်ပြီးတော့ဒီကြိတ်တုံနေမှာပေါ့ရှိမြတ်ဒီအတိတ်ကိုအဟောင်းကိုထောက်ရအတိတ်ကိုလည်းကြော်ပြီးတော့နောက်တစ်ခါများဆိုရင်ဘယ်လိုဘယ်လိုလဲခဏလို့ရှိနေတယ်ရှိလို့ကြော်နိုင်မယ်လေအဲ့အဲ့ဒီအတူကြီးကဓမ္မတနာကြီးပဲမဟုတ်လား ဒီလိုဆိုလို့ဓမ္မတဏ္ဍာနေခြေဆုံးတင်တယ်။ဉာဏ်နဲ့တဏ္ဍာကတော့ဒီနေရာမြင်ဒီနေရာပဲလေ။ဒီနေရာကြောင့်ဒီနေရာပဲလေ။ဓမ္မတဏ္ဍာကလက်ရှိပေါ်လေသူခြေလေနောက်ကိုလည်းပြန်ပြီးတော့ဟင်ခွာပေးတယ်။ရှေ့ကိုလည်းလှမ်းပြီးကိုခိုင်းတယ်။ဓမ္မတဏ္ဍာဆိုရင်မနောဟာငယ်ခြေဆုံးပဲ။ဟုတ်ကလား။အဲ့ငယ်ခြေဆုံးပဲ။သူနေရာကပါတယ်။ဟုတ်ကလားမနောကြီးကနေဝုတ်ပြီးလောက်တာရှိလို့ ငြိမ်နေတဲ့နေရာမှာနောက်ကကပ်ပြီးတော့အဲမနောဝိညာဉ်နဲ့ဓမ္မဒနာကပ်နေလိမ့်မယ်ဟုတ်လားဒီကြားရင်တော့ဒီနေရာမှာလာဝိုင်းတာအဲအဲ့တော့ကြားတာဒီကြားပြီးပြီးပြီးသူကိစ္စတော့ဒါတော့ပဲတင်တယ်အဲ့တော့နားမှာအစွဲကပ်ကြည့်ရင်ထဲထဲမှာသူ့ဆင်ယူလိမ့်မယ်အဲ့ဒီသဘောလေးကိုဖမ်းယူတဲ့ဓမ္မဒနာပါတာပဲမဟုတ်လားသူဘာမှလည်းနေတော့ကြားလိုက်ဖို့ဘူးဗျာမြင်လာတဲ့သူဘာမှလည်းအတွင်းပါမှလည်းအတွင်းမပါရင်ဉာဏ်နဲ့ပြီးသွားတယ် မြင်နာမြင်ညလည်းပြီးလိမ့်မယ်ကြားလာကြားအောင်ညလည်းပြီးလိမ့်မယ်ဟုတ်ကလားအဲ့တော့ဓမ္မတနာလေအဲ့တော့ဓမ္မတနာဟာတို့ပါတော့ဟိုအတွင်းကနေကိုလည်းလုပ်တယ်အပြင်ငန်းဌာနကိုလည်းသူသွားတော့လုံးထိုင်တယ်ဟုတ်လားအပြင်အာရုံနဲ့ဟိုသူ့နေရာသူ့နေရာတွေ့တဲ့အခါကျတော့သူ့ပင်ကိုကြီးလိုနေမှာပေါ့ပင်ကိုကြီးဟာအပေါ်မိတဲ့နေရာသွားပါလို့လေအဲ့တော့မြင်မြင်တဲ့နေရာသူ့အာရုံကြရလိုက်ပြီးတော့သူ့ပဲနေရာတရေချတော့ခံစားရမှာမဟုတ်လားဒါသူဘာမှမြင်နေသိပါလားလေ သူကတော့မြင်ပြီးမြင်ပြီးနဲ့ပြီးသွားတယ်ပင်ကိုကတော့လေကြားပြီးကြားပြီးနဲ့ပြီးတော့မှာဟုတ်ဒီအဲ့တော့ကြားကြားတဲ့နေရာပေါ်ဟိုတို့ဘာလို့ပင်ကိုကြီးလဲဘဝမှာနေပြီးတော့ဟိုတို့ဘာလို့ဘာဟောမိမိတဲ့နေရာသွားပါပြီးဘဝကြောင်းကြိုင်တယ်သူအဲ့လိုကြီးလားဒီမနောဝိညာဉ်နဲ့ဓမ္မတရားဟုတ်ကလားမနောတာပတ်ကနေလှမ်းပြီးတော့အကျိတ်ကိုဖမ်းယူတာဟင်မြင်တဲ့ဟာလေဟိုမြင်တဲ့နေရာလေးလှမ်းပြီးတော့မြင်သိလို့တော့အချက်ပြရတာပဲအဲ့တော့သူကထဲထဲကနေပြီးတော့သင်ညိုသိနဲ့ ဒီမနောတဘုရားတွေလှဖန်နေတာလေဟင်သူအဲ့ဒီအတွင်းကနေလည်းယုံထိုင်တယ်အပြင်ကိုလည်းအဲ့လိုကြောက်တော့ကိုကိုလုပ်တယ်အဲ့တော့အပြင်ကငါးဌာနမှာလုပ်ကြရမရှိတော့သူဌာနကပဲဘဝကပြန်ပြီးတော့ပဲဟိုနောက်ကဖြစ်ခဲ့တာပေါ့ခြေကိုလည်းဖြစ်မဲ့ဟာပေါ့အဲ့လိုတော့ကွာချမ်းပြီးစဉ်းစားပြီးတယ်အဲ့ဒါတွေကိုအပိတအကျွဲမဲ့ဝိရာကပတမန်လို့ရှိဟင်ဤရောတော့ချုပ်ချင်းသွားခြင်းဟာဤရောတော့ဤရောတာဖြစ်တာပါပဲလို့ ဟင်ဟင်ဘယ်အာယုံခံစားနေပြီးကြောက်ပြီးပြီတယ်ဘာလို့ဘာလို့တွေ့အမြင်ဘာလို့ကြာပြီးကြောက်နမ်းပြီးကြောက်ဟုတ်ကလားအဲစာရီလည်းချိုးတီးကြောက်ချင်းပြီးကြောက်ပြီးတီးပြီးကြောက်ပြီးတွေးပြီးကြောက်ပြီးဟုတ်ကလားဒီလိုဆိုရင်တို့ဟာပေါ့တပုံတော်ကိုစစ်သားတော်ကိုမဖြစ်တော့ဘူးပေါ့တပုံတော်ကိုပြောရမှာပေါ့ပဲဒီလိုလေပြောရမယ်တဲ့ တဏှာပေါက်တဏှာတော့ပြောက်သွားပြီတင်တယ်သူ့တော့နေရကြံခဲ့တယ်လို့ဒီပြေတော့သူ့နေကြံတော်တော့တဘုံတိုက်ကြီးတက်လာတာပိုးရတယ်ကြံတော့နှစ်ယောက်လားသုံးယောက်လားအဲ့ဒီမှာတော့ခုကြံနေသေးတယ်ဟင်တော့ခုနမှာလည်းတော့ထောက်ကိုယူသေးတယ်တော့ခုပါလေတော့တော့ခုပါလေဘူးဟုတ်ပြဟိုတိုင်ကျတော့ပြန်သွားပြီအဲ့ဒီဒါကအဲ့ဒီမှာဟိုလူလူဒီလူလူနဲ့ကြံနေတာ အဲ့ဒါသိက္ခာယုံကြည်တာဟိုတို့ဒီဟိုဒီမှာရှိတဲ့ဟိုတပုံကိုဟုတ်မှမဟုတ်ပဲနဲ့တက်ကြီးထွက်တယ်လို့ပဲနောက်ကလည်းစကားပြောတဲ့နဲ့ပြိတ်ထားတာအလေကလည်းစကားပြောတဲ့နဲ့ရှိကလည်းစကားပြောတဲ့နဲ့ပရမတိုင်ကင်းကဖြစ်ပြောင်းနေထွက်တာတတိကံကဖြစ်ပြောင်းထားတာဒီတပုံတက်ကြီးလာတာလေအဲ့ဒါဒီနောက်ကလည်းဟိုစကားပြောတဲ့နဲ့ဒီဟိုနောက်မှလူပဲကြံရထားတော့ဘာလို့ပေါ့ဘုံဘုံပေါ့ မမညာကင်းနေတော့ဘာအကုန်နေမှာပေါ့ဒါတွေကလည်းတော့တင်ပူရတယ်အဲ့ကိုရတက်ကြီးကိုအဲ့လောက်တတိကြတာကိုဟိုမှာဖဲ့သေးတယ်ကြအဲ့တော့သူ့တော်နာမှာဟိုတယောက်လားနှစ်ယောက်လားခြံရည်တယ်ကြဟင်ကြိုင်ပြောဟိုလောင်းနေတယ်ဝင်ပြောလောင်းပြီးသူတွေဝင်ပြောခိုးနေတာလေဟင်ဟိုပရမနိကဟိုဒူကြောင့်ပေါက်တာအဲ့အဲ့ဒီတပုံပဲလေအဲ့လိုမျိုးလူပဲပဲလေဒီပိုင်ဆိုင်ရှိသလားလို့ဝင်ပေါက်ကြည့်တာလေဟင် ဘာမှမရတော့ဟောပေါ့ဟိုထောကဘူးကြီးယူသွားအဲထောကဘူးကြီးယူတော့လို့ဒီဦးမလုံးသားတာတလန်လုံးအောင်သွားတယ်တလန်လုံးဟိုထောကဘူးနဲ့ဟောပေါ်ပြီးတော်တော်ဖုံးလို့မတော့တာကိုခေါ်ဖွေးကြခေါ်ဖွေးကြအဲ့ဒါကကိုသာသာတော့ပါရခဲ့တူပါတယ်။ငါတလန်လုံးအောင်တော့ပြီးတော့ ဘယ်အနေနဲ့ပြောရဘယ်ကနေပြောရလို့ဘူးဘူးထိုးတာလို့ဒီမလို့လည်းတော့ဆောင်းပါဟုတ်ကဲ့လားအဲ့တော့ဒီဘုံတကြီးထွက်တာကိုနောက်ကနေပြောဟိုတော့ခွင့်ကြရတယ်အခုလည်းဖြစ်နေနိုင်ရတော့မြင်ပြီးတော့ချုပ်သွားတော့တာထင်တယ်ကျန်သေးလို့လားအဲ့ဒီမှာကိုအစွဲရကိုနေတာဟင်အဲ့တော့အနာပေါက်ပြီးနောက်ကိုအနေရွတ်ချန်နေရတယ်လို့ အဲ့ဒါတင်းတော့ခေါ်တာပဲဘုရားဖြစ်တဲ့နေကြီးပြီးသွားပြီဆိုတာရှိသေးလို့လားဟင်အဲ့ဒါမကြည့်တာရှိလို့မှတော့ဟိုဟာနဲ့တူတာပဲဘုရားဘုရားတော့ဟင်ဟင်ရှိမှမကြည့်တော့တာကြီးအဲ့တော့ကျမအလုံးချိုးกว่าဆိုတာဘယ်သူပြောတာတော့အဲ့ဒီအစောပြောတာထင်တယ်အဲ့ဒါပညာကမှတ်တာမဟုတ်လားဘုရားတော့တကယ်ရှိသေးလို့လားဟင်ကျိုးကျိုးတော့ရှိတော့ဘူး ဝေဒနာကအဲလိုဟိုရုပ်ဝိညာဉ်တကယ်တော့ချက်ကြလိုက်တယ်ဝိညာဉ်ကကြက်ကွာပြုတ်ပြလိုက်တယ်ဟုတ်ကလားအဲ့ဒါကြီးကမှကိုယ်တော့ပဲဟင်တခါဝါတခါချူတခါပြီးတခါချူတခါကုန်တယ်နဲ့အဲဟောတော့သူသူဖြစ်နေနေရွာပြီဒီမှာကြံနေထားတာအကိုရဖြစ်နေအဲ့ဒီအကိုဒီပညာပဲဗျဟင်တတိတော့မဖြစ်ဘူးဗျဟုတ်ကလား အဲဒီမှာကျက်သားအလုံးချူဆိုတော့အဲဒီကျက်သားအလုံးချူကိုပြောတဲ့အချိန်ဟာကျက်ချူမရှိတော့ဘူးအဲဒီမှာအဖွဲချူကပြောနေတာအဲဒီအဖွဲချူဒီအဖွဲပုံမဟုတ်ဘူးလားဟုတ်ကလားဟင်အဲဒီကဒီဟိုအကျွင်းမဲ့တွဲလို့ကိုမရတော့တွဲတဲ့သူတွေကပုံနေလို့တဲ့အဲလိုကိုမရှိဘဲနဲ့ကိုချုပ်ပြသွားတာနေတော့တာနေတော့တာပေါ့ အဲ့တော့သူဟိုတမှုရပြီးတော့ဘုရားရှင်ရဲ့ဒေသနာပင်မှာနိရောဓကိုသင်ခဲ့တယ်ဟင်ဘာလို့သင်တယ်လဲဆိုတော့သူဟိုတနည်းပြောခဲ့တဲ့ဖြစ်စဉ်တိုင်းဆိုရင်ဒုက္ခဟာထင်ရှားလို့သူ့ကိုပရမသောဒေသနာမှာသစ္စာတရားကိုသင်ပါတယ်လို့ပြောရတယ်ရှင်အဲ့တော့ဒီဒုက္ခကိုကြည့်ပြီးမှဒီဒုက္ခဘာကြောင့်ဖြစ်တယ်လဲလို့တရားကြောင့်မှတမှုရကြောင့်ဖြစ်တယ် အတိတ်ကဒီဘဝကိုသာတာမမှုနဲ့လုပ်ခဲ့တဲ့သမုဒိယမြင်နေတယ်ထင်တယ်။အေးအေးအတိတ်သမုဒိယကြောင့်ဒီပိဿုပံကြောင့်လေဒီပိဿုပံသမုဒိယတို့ပြန်ဖြစ်နေတာပဲမဟုတ်ဘူးလား။အတိတ်ကတို့ထားခဲ့တဲ့ကုသိုလ်ပြုလို့ငါထားခဲ့တဲ့သိထားတယ်မဟုတ်ဘူးလား။ကုသိုလ်ပြုလို့ငါတို့ပြုတဲ့ကုသိုလ်မှလည်းကာမကုသိုလ်ကြီးတယ်။ဟင်ခြေတိုင်းလူလာလားလူကျင်မလူလာလားရှင်ဆိုရကကာမတန်တော့ဟင် ဆိုတော့ချင်းဟာကာမကလူလာမှုဟုတ်ကလားဒီအဲတော့သူတမှုရရတဲ့ကာမတာမဟုတ်ဘူးလားလူချင်းမလူတာရှိတိုင်းမဟုတ်ဘူးအဲတော့လူချင်းမလူတာတော့ဟုတ်ပြီဟိုရှိတဲ့ပြည်ပြည်တိုင်းရှိသလားကိုလူချင်းတဲ့ပြည်ပြည်မှလူတာလားဒီပြည်ပြည်ရှိတိုင်းလည်းဟုတ်ဘူးတဲ့ကိုလူချင်းတဲ့ပြည်ပြည်မှလေ ဝိထုကြတော့လေလေအဲ့တော့ကိုလူချင်းနဲ့ဒီဒီမှာဆိုရတာလည်းကာမပဲမဟုတ်ဘူးလားဟုတ်ပါဘူးအဲ့ကာမတော့ဟုတ်ပါပြီကဲသူရတော့ဟုတ်ပါပဲအလူကံပုဂ္ဂိုလ်ကတွေ့သမျှပုံလျှောက်လူနေသလားကိုလူချင်းနဲ့ပုဂ္ဂိုလ်မှလူရလားဒီနဲ့ကာမပဲလေဟင်ဟင်ကာမတကာမလားဒုက္ခမလားဒုက္ခမထထားတယ် အဲ့ဒီသိနဲ့လူခဲ့တဲ့ကုသိုလ်ကအကျိုးပေးတဲ့ဒီဘဝကြတော့ဟောကာမပဲမဟုတ်ဘူးလားဟင်လူကျင်နာကြီးတဲ့ပဲဟင်ဟင်လူကျင်နာကြီးတဲ့ပဲဟုတ်ကြအဲ့ဒီလူကျင်သိနဲ့ကျုပ်တို့လိုက်လို့လည်းခုချိန်ဒီဟုတ်ကဲ့ကိုမလူကျင်သူလူကျင်မှာပေါ့ကိုမလူကျင်ရင်သူမလူကျင်ဘူးဟုတ်ကဲ့တတ်တာချင်းကိုတို့ဟင် ဟင်ဘုလိုချင်နေတာတော့မလိုချင်ဘူးရောကာတော့ဒူလိုချင်မှာပဲပြောဘူးမလိုချင်ရင်တော့မလိုချင်မှာဘူးဗျာဟုတ်ကလားဟင်ဟိုအင်းတဲ့အင်းတော့ဟိုသူ့သူ့ဟာလည်းသူတော့ဟိုနဖာကျိုးဟိုကျိုးပြကလေးပေါ့ဒီအမှန်တမဲ့သူတော့တင်းင်းကြောင်နေတာဟိုလူကြီးမျိုးပြည့်ရှိကွာသူ့အိမ်မှာသူ့ကိုတွားလိုက်သေးတယ်ဟိုကျတော့ဟာမင်းနဖာကျိုးပြကလေးကွာအလကားဖြစ်နေငါပြီးသားမှာဆိုတော့ ကိုကလူချင်းသိချင်းနဲ့လာတော့အင်ဂျင်ကလည်းလူချင်းလေးပြန်ပေါက်သွားတယ်ဟာအဲ့ဒါငါတို့မလို့กว่าမိတ်နေလို့ဘာဖြစ်လို့ညီမတို့ကကျိုးပြောတော့မလို့လားဟုတ်ပြီလားအဲ့ဒါကမတိတ်တိတ်ကောပေါ်ဒီကိစ္စကိုဖြစ်ဘူး ကျိုးอยู่ရတယ်အခုဘုံလို့ပြီးတော့ဘုံကိုကျေမောတော့ဘယ်တော့ဘူးဟာဘူးလေအဲ့တော့လူချင်းလူချင်းနာရီတဲ့ဆိုရင်ခဏတော့တိုက်မှာပဲအဲ့တော့ဒုဘက်မှာလေဟောပေါ့အတိုက်ခံလို့ဘူးအကြောင်းဖန်မျိုးရှိတာတင်တယ်ဒီသူတိုက်ရင်ကိုခံမှုမျက်စိနာနာလေးကကိုရှိတတ်တာလေဒုဘက်မှာဟင်သူ့ကိုပြန်ပြီးတော့တိုက်ခိုက်ကိုလေဒုဘက်ကအစင်းသာအနာရတာတွေ့ တို့မှလည်းအသိချင်ထားတယ်နော်တို့ကမှဟိုအတိုင်းက6မျိုးပါလေအရှင်လေးမောင်းတင်ထားတယ်ဒီအခါမှာ6ခုကလည်းအမြဲတမ်းတို့ပါတော့ဆက်ထင်ထားတယ်တို့မှလားတဲ့ကြာသူပဲကဟောတဲ့ဗျာဟင်ဟုတ်ကဲ့ဒါဘယ်လိုလဲသူကြိုးရပါလားဟင် Semejojile bela. Kovya kelelo semejoda bi. Semejoma bawo tengiro. Ni duro ni ya semejoda bi rena. Ni ni ofogu pele joda to. Hmm? ဘုဒ္ဓဘာသာတော့ဒီလိုဘုံကောင်းပါဘူး။ဟင်ဟင် ဟုတ်ဗျာအဲ့ဒီမှာဟိုအတွင်းအာရဏပြင်အာရဏဆိုရဲဒီအာရဏတစ်ဖက်နှစ်ပါးကလည်းပဋိဒဏ်နဲ့ခန္ဓာပဲလေဟင်တူတိုက်ရင်ကိုခံမှုလဲသင်ပေးမယ်ဟုတ်ကဲ့သူ့ကိုပြန်လာပြီးတိုက်ဖို့ကလည်းဘုရားရှင်လို့တော့သူကလည်းလာတဲ့ခံမှုလဲသူ့မှာလည်းသင်နေထားပြီးတာဟုတ်ကဲ့ဗျာအဲ့တော့ကာမကာမချင်းနေလို့ရှိရင်ဒီမှာလည်းကိုလိုချင်းသူလိုချင်းမှာပေါ့ဟင် အဲ့တော့နှလုံးချင်းမြင့်တိုက်ရင်ပဲတော့တက်တာကြပါမလားတက်တာဘူးအဲ့တော့ဒုက္ခသည်တမှုရိယကြောင့်လာတယ်ဆိုတာအတိတ်ကိုထောက်နေပြီလေဒီလိုမှတော့ပြီလေဟင်ဟုတ်ကဲ့အဲ့တော့ဒီတမှုရိယသည်ဘယ်မှာဖြစ်လို့ဘယ်မှာတင်းတယ်လဲဆိုရင်မြေတိလောကမှာဖြစ်တဲ့သက္ကုလောကမှာဖြစ်ရင်ဒီနေရာမှာဖြစ်ဒီနေရာမှာတင်းတယ်ဒါမှမဟုတ်အာရုံပြုခုရဲ့ပြည်တော်ပြန်နေတာဟုတ် ဟင်သူဆွဲထားတာလေဒီလိုနာမဖြစ်တဲ့ဟင်သူတမှုရရပြီနာမပဲကြည့်နေတာတင်လေအဲဒီတိုင်းကလေးတွေလူတိကလေးလူတိကလေးလူဆွဲကြီးဒီမှာဘုံမနေဘဲတော့မဒီဘဲတော့အဲဒီတိုင်းကလူကြီးနာမဖြစ်ကြတာလေပါဘုံရင်းကတော့တိုင်းတုံးပြီးပါပဲမဟုတ်လားအဲ့တော့နာမဖြစ်တဲ့ဟာနာမဆိုတဲ့အတွက်ခုအာယုကိုခုနာမကြားအောင်လို့လူကြီးဖြစ်လာတယ်ဟုတ်ပါပြီအဲ့တော့နာမပဲ ဖြစ်ပြရခြင်းနားမှာပြီးကိန်းပြရခြင်းနားမှာပဲကိန်းနေတယ်ဟုတ်ကဲ့ကျန်တဲ့ဌာနတွေတော့ဒီတိုင်းမဟုတ်ဘူးသူခါရတာတော့ဒါနာကပေါ်မှာဟုတ်ကဲ့ဟင်ခါရတာတော့ဟင်မျက်စိမှာတော့မျက်စိမှာပေါ်မှာမဟုတ်ဘူးလားဒီလိုကူကခါတာကိုပဲကူခါရတာဘာကမသိမှာဥမမဲတစ်ဖက်နဲ့တစ်ဖက်သူသိတတ်တဲ့နေရာဟုတ်ကိုခိုးရတဲ့ဒါကြောင့်သူခါရတာကိုမသိတာဘူးလေသူခုခါတော့ခါရတဲ့ဒါကကိုသိတယ်လို့ပဲ ကိုယ်ကခင်းတဲ့အတိုင်းကြောက်တိုင်းလို့ဒုက္ခရတော့သူသိတော်သူလောင်နေနေဟုတ်ရသူတဲ့တော့ကိုသိတာဒီကကိုမျက်စိလေးယူဝဲယူဝဲနားထဲမှာကြားရောမြူးကြားရောလက်ရှင်နေဟုတ်ကိုခံရတဲ့တရားလေးတော့ဘူးပြီးတော့လားဟုတ်ရဘောဘဒူကြီးလည်းဟဲ့ဥက္ကလာကြီးဟဲ့အဲ့ဒီမှာလူမျက်စိမှာ ဖြစ်လုံးရဲ့ဒီမှာကိန်းနေတယ်ဒီလိုဆိုရင်ချုပ်ပြရရှိတယ်မှာချုပ်ရမှာတော့လို့မင်းပြရရှိလို့ချုပ်ပြရရှိတဲ့ဒီကကွာလို့ဒီဖြစ်ပြရရှိတာလေးနဲ့ချုပ်ပြရရှိတာကိုကိုယ်သက်သားရှင်ကိုနိရောဓကိုထောက်ဟင်ဖြစ်ပြရရှိမျက်စိခင်အဲ့တော့မှားရင်တော့ချုပ်ပြရရှိတော့ဟောမျက်စိကအားပဲချုပ်ဟုတ်ကလားဖြစ်ပြရရှိနာရတယ်သမုဒယကချုပ်ပြရရှိတော့ဟောနာရပဲနိရောဓ ဟင်အဲဒီလိုလေးတို့ဒီမှာဘယ်တက်ကြတယ်လို့သမုဒိယနောက်မှာနိရောဓထောက်ပေါ်တယ်အဲဒီနိရောဓကိုဘယ်လိုလုပ်မှချုပ်မှာတော့မေးတရားရှိလို့ဘက်ကနောက်မှပြန်ဖြစ်ဟင်ဟင်ဟုတ်ပါပြီဒီမနာတင်သုံးကိုလေးပြီးမှလေအဲတို့ဒီကနေ့တော့နိရောဓပြင်တယ်ဒီနိရောဓဆိုဒီမှာခုနကအပိကအကျိုးမဲ့ဟိုကိုသိတဲ့နေတာလေးပေါ်လေကိုသာနေတာလေးပေါ်လေဟုတ်ကလား သူ့တာရာလေးရှိရင်ရှိမှာပေါ်လေကာမဒနာဆိုတော့သူ့တာရာတာရာနေမှာပေါ့သူ့တာရာလေးရှိရင်ရှိမှာပေါ်လေဘဝဒနာမဟုတ်ဘူးလားဟင်ကာမဒနာတို့သူ့တာရာဗျဘဝဒနာတို့ကိုတာရာဗျဟုတ်ကဲ့ဗျဟင်ဟင်ဟုတ်ကဲ့အဲ့တော့ဘေဘေပါရပါရာပါရတဲ့ဟာလေးကိုအပိတအကျိုးမဲ့ဝိရာကတမကျူးဆိုနေနေတော့ကြာကြတော့ဟုတ်ကဲ့မိရောတော့ ချုပ်ပြောက်သွားခြင်းဒီမိရောမိရောသစ္စာကိုခေါ်ပါလေလို့ဆိုတယ်။ဘယ်ကပြိပ္ပာဆိုလို့လေ။အဲတော့တို့ဒါတော့ဆိုရင်အစီအပေါ်လောက်ပြီးခြင်းတယ်။အဲတော့တို့ဒီမိရောကိုပြန်ဖွင့်တဲ့ခါကျတော့လေတမှုရတိုင်းပြန်ဖွင့်တာလား။ဟင်တာပရိဒါဘိကဝေကထဟုတ်ကလား။ဟင်နိရောဓမာနနိရောဓတိကထပိယမာနပိယတိဒီလိုပဲပြန်ပြီးတာပဲ။ သာပတိပါဘိက္ခဝေယဟန်တို့အဲ့ဒီပြိဋ္ဌာကိုခုနကတည်းကဟွာလာကာမတဏဘဝတဏဥပဝတဏလေအဲ့တေတာကိုဟင်ပညာမာနာပဟိဟောပေလို့လက်လို့ရှိရင်ကထပေနေရာကပေရတိပေမလေဟုတ်ကဲ့ပေခြင်းပေကပေမလေလို့ဒီလိုမေးရပါဘူးအဲ့တော့နိရုဒ္ဓမာနာနိရုဒ္ဓတိဆိုလဲဒီချုပ်တရားရှိလို့ရှိရင် ကတ်ထနေတော့တတိဘယ်ကချုံပါလဲလို့ဒီလိုဘုရားသူဖြေကြိုးပြန်ပြီးတော့သူ့ကိုယ်သူအမင်းနဲ့ပြန်ပြောဟောတာပါလေအဲ့တော့ကွာမင်းတို့ခုနကလည်းသမုဒိယသမုဒိယလို့အရင်ကပြောခဲ့တဲ့ဝုကောင်သစ္စာလားဟုတ်ကလားဝုကောင်သစ္စာအဲ့ဒီဝုကောင်သစ္စာကိုချုပ်ပြာပယ်ပြာကြည့်မင်းတို့ဘယ်ကပယ်မလဲတဲ့ချုပ်ပြာကြည့်ဘယ်ကချုပ်မလဲလို့မိတာရှင်လေဟုတ်ကလားဟင်အဲ့တော့တို့ဒီတို့ပါတော့ ဉာဏ်လောကီပိယရူပဗဒရူပမှာဒီချစ်ပြပါတရားလေးလို့ပေါ်လာရင်အဲ့ဒီပေါ်လာတဲ့နေရာမှာပဲပယ်လိုက်ပါလို့ဆိုလို့တယ်အဲ့တော့ချုပ်ပြာကြီးအဲ့ဒီပေါ်တဲ့နေရာကပဲချုပ်ပါလိမ့်မယ်လို့ဆိုလို့တယ်အဲ့တော့အဲ့ဒီဒီပိယရုပ်ဗဒရုပ်ပဲချစ်ပြပါတရားလို့ဒီဆုံးဖြတ်ချက်ကလေးဟာဘယ်လောကကပေါ်လဲဆိုမှစက်ကုံလောကီပဲခုနကဝတ္တမူရိယာပဲပြောမှတင်တယ်စက်ကုံလောကီမြတ်ဒီလောကနေချစ်ပြာလေးပေါ်လာလိမ့်မယ်တော့ ဟင်ဒီတေကကြဘိုဒီညာပဲပေပြာတိငြင်းငြင်းတယ်လို့ပဲတိုင်းပေါ့ပါပြောတာတော့ဘုရားတိတိခေါ်မတော်နဲ့ညတိတော့မနေနဲ့ပြောတာထင်တာပါပါပြောကြတာတော့ဟင်ညကြမှာအိယာဝင်နာနေမှာဘုရားတော်တို့ကြီးကပြီးမှာဟင်ဒီနည်းလူပြီးမှာဒီကောင်းလေးတယ်မယ်ပေါ့ မဖြစ်နိုင်ဘူးခင်ဗျားတို့ရွာရဲတော့နေကြတယ်ပြောဒီမှာမပြောနဲ့ဟုတ်ကဲ့ဝါလာကိုသိနန္ဒာတဲ့တမားတွေထင်တယ်ကြောက်ကြောက်ပြီးကြီးတယ်နဲ့အဲ့ဒီနန္ဒာလေးရာပင်ကခမောက်ဒီကြောင်ကြောင်ရှိတော့တာဝယ်နေငါပဲလားဒီလိုသင်္ကိုဒီလိုကပါပါကြီးသူတို့သင်္ကိုကြီးတွေကိုဟိုပေါ့ပေါ့ပေါ့ပေါ့ဒီတခုတခုထထထထပြီးတင်ပြီးတော့အဲ့ဒီတင်ရထိုးတော့ ဟိုတို့ရံကုန်ကိုတောက်တော်ရောက်မှာဟင်အဲ့တော့ဒီလိုသားကပရေကစီထိုးတဲ့ကောင်ဘောထင်းထင်းနဲ့သူကြီးသားပေါ်ထားတဲ့ဆွေကြီးတွေကတို့ဒီအင်္ဂိတ်ပြန်ရှောဆိုကြသွားအဲ့တော့ဒီအရဲဟိုကြောင့်လုံးကဆွဲရမှာတော့ထိုးရတော့ကိုပြင်းပြင်းဟုတ်နိုင်မှာမလဲအဲ့တော့ဟိုစေနာတဲ့နေရာကြရင်ရုံမယ်ဆိုတော့အဲ့ဒီအောင်ဒါနဲ့ဖြစ်ပြီးတော့ပေါ်တာပဲလေဟုတ်ဗျာအဲ့ဒီကဒါနဲ့ဖြစ်ထားတာနားမသူ ပြင်းလို့နေမှာပေါ့ဘယ်လိုနိုင်နေလို့လောဟာရုံးဒီကိုဟုတ်ပြီလားဒီအရုံးပြောဟုတ်ဒါနဲ့တော့ဒီမှာပြောတာခမလို့ပြောတာမဟုတ်ဘူးဟင်ဟုတ်ဆိုရအောင်ဟင်ဟုတ်ကဲ့လားအဲ့ဒါအဲ့ဒါဒီတည်းနဲ့လောကရာတို့ ဒီကတော့ဟွာလာအပူရွေးနေတယ်မကြီးအဆန်းရွေးနေတဲ့သုံးခက်ကအဲ့တော့တကိုင်းကညဘွားကတည်းညဘွားကတော့အဲ့ဒီမှာဒီဝကြီးရခုနာတို့ဟိုကျူဟိုကြောက်ချတို့ဘာလို့ပေါ်ရလို့နာပြီးအဲသူတို့ဒီကိစ္စပြီးလို့ကဲနာကြတို့ဆိုမှသူ့ဟာလေးကိုပုံပြီးတော့ဒီနေရာဝါလုထားတယ်သူရောအဲ့ဒီနေရာပဲကုန်ပြီးတော့ရှာတော့တာပဲ ကျွေးတော့ပြန်လာကြပြီသာဆက်တော့ပြန်ပဲဒီလိုထားတော့ဘယ်မှာလုံးထားလို့အဲ့တော့မညက်ကမြင်တာကိုခင်ကြီးကပြီးတောက်တော်ကြီးကြောင့်လို့မှဘုရားပေါ့ဒီလိုဘုရားကိုပြောလို့ဒီလိုပြော ဘူးဘောဘူးလာဘောခမရကျေတာလို့တော့ခမလို့ကြည့်ရမှာကိုပြောဟင်ဟင်ကျေဘူးလို့ဒီဘာဒီလူကြီးရှိတာလေတော့ဘုံတို့ကကြောက်ပြောနေတာဘာလို့မရလဲဒီလိုလိုဘောအောင်မှာဒီမှာမှတ်ထားရတာဘောလားဒီနည်းနဲ့မှတ်ထားကြကြလားငါတို့သဘောတူကမ္မ ပုဂ္ဂလာသူကြီးသူဒီမှာအဲ့ဒါဥဒ္ဒရတော်လေးဟုတ်ပြာယောချုပ်ပြောတာဒီလိုကိုဘူးတော့ဟိုဒီလိုရှိမှာပါတော့တမန်တို့တမန်တို့ကွာဟုတ်ဘူးဟုတ်ကဲ့ဒီလိုကိုပြောရတာကိုတမန်တို့ကအမေကပိုးလေးပါဟင်ဟုတ်ကဲ့မာလူတို့တမန်တို့ဘယ်လိုပြောတာဒါတော့ချိတ်ပါတယ် ဒီနေနေဓာတ်ပြည့်ဆိုတဲ့သဘောပေါ်တာဒီမှာပေါ်တာဒီမှာပေါ်ရုပ်ကိုဒီပြားပြေးကမှပေါ်တာဘယ်လိုတော့ဆိုင်လို့မဟုတ်ဘူးလို့တော့ဒီလိုဒီတော့ဥပမာရကြားနေနေဓာတ်ပြည့်နေနေဓာတ်ပြည့်ဟုတ်တယ်နော်ဘုမခုနကကြောမတိတာပေါ်လေလားဒီဘူးဟင်ဟင်အဲ့တော့ဘုရားပြုလို့တော်တော့ကွယ်မျက်စိမှာတင်း ပြုတ်ပေါ်လာရင်ဟေးကြီးဒီကပယ်ပဲချုပ်စီရရှိမျက်စိကချုပ်နေတယ်လို့ဆိုလို့ဒီဟင်ချက်ချင်းနေတယ်ချက်ချင်းချက်ချင်းဟင်တာရီကြောရတယ်နော်တာရီကြောတာဟင်ဒီလိုလိုတို့တာလည်းဒီတိုင်းနေမှာပါဒီလိုလိုကိုရှင်းတော့ပါပြီနာတာလည်းဒီတိုင်းနာတာလည်းဒီတိုင်းရှားလည်းစာပါတော့ထင်တယ်စာရီမတနဲ့ပေခဲ့ရမှာထင်တယ် పాయిమద నగేయమా పాయిమద పాయిమద అడుయి రెడిలో పాయిమద నగేయమా అడుయి పాయిమద నగేయమా హోకలా ఏదు కోటిగో လာပြီးတော့သူတိုက်လို့ပေါ်ကခံသိခြင်းနဲ့နေရလို့ရှိရင်လေကိုမျက်စိမှာပဲရှိရှိပေါ်သေးတို့မဟုတ်ကိုပိတ်ကလေးကြီးသူ့အချင်းတော့ပါသွားရင်အဲ့ဒီနေရာလိုက်တိုက်ရမှာတယ်ဟင်တင်းကြကြီးအဲ့ဒီသူ့အချင်းကနေတန်ကင်းနေမှာဟုတ် မြေပြည်ရမကိဘူးသင်ရနေပြီးတော့ဒီဒီရွေးကူလေးဒီဒီကိုယ်ကြီးအိမ်မလာကိုမဟုတ်တကယ်လို့အဲ့ဒီမြေပြည်ရဟိုမဟုတ်သူ့ဆေးလည်းမဟုတ်သူ့ဘက်ကိုပဲမဟုတ်ပဲနဲ့ဈာကာလာဖြစ်တဲ့ရှိမှုလေးတော့ဆိုရင်သူ့ကြောင့်လေးပဲသိတော့မှာပေါ့အဲ့တော့ဒီဒီလေးလည်းဖြစ်နေဒီဒီလေးမှာတော့တုံးထာနာတင်တယ်လေအဲ့တော့ဖြစ်ချင်ပါလို့ဆိုနေတယ်လေဒီဘက်ကလည်းတီချောက်ဒီဘက်ကလည်းဒီမှာလည်းတီချောက်အဲ့ဒီကလည်းတီချောက်ဟုတ်ကလား ဒီအာယရဏအတွင်းဒီအာယရဏအတွင်းအလေကောင်ကဝင်ကြောပါနေတယ်အဲ့ဒီနေရာတွေမှာဖြစ်ပြရကြည့်ဒီကဖြစ်ရင်တင်းပြရကြည့်ဒီမှာတင်းနေလို့တမလို့ရတာပြောခဲ့တယ်လို့ဒီလိုကကြတော့လေပေပြရကြည့်ဒီကပေလိုက်ပါတဲ့ချုပ်ပြရကြည့်ဒီကချုပ်ပါလိမ့်မယ်လေလားတူဟာနဲ့သူရှင်းပါလိမ့်မယ်ဗျာဟင်အဲ့အဲ့ဒီတိုင်းလားအဲ့တော့တို့ဒီနေရာလေးမှာရှိတဲ့ဘော ဓမ္မယုံနဲ့တော့ယောဂီတို့ကိုကြည့်ကြည့်ကြောင်ကြည့်ပြီးလားနားလာဟောနားဟောဘဒုပါပြောမလို့နည်းနည်းတော့ကိုယ်မင်းတော့တော့ဘဒုခေဒီနေသွလားနေသွလားခေဒီဟင်ဒီနမောရာရောက်လိုက်ပါတယ်နိ ငါကောင်းငါကောင်းဘာနာနာရမလဲသူ့ဝါရှိတာလို့ပြီးလားတဇာတာလေမနေ့က၄နိုင်တိုင်းဒီမော9နိုင်တိုင်းတော့ဘာလဲစမကွာတော့ဆရာရည်မေမေလားဓမ္မယုံနေမှာဟင်ဟင်ဒီမောဘူးဒီမှာဟင်ဘုရေလေးစင်တာဘုပါမညာနဲ့ဘုလို့ဒီနဲ့ညမပြေဘူး ဟုတ်ကဲ့လားဖြူလို့တွေးလို့ရောတပြင်းပြင်းပဲလားဒီနေရာကောင်းနေတော့သိဘူးရင်လေးလားကဲသိဘူးဒီကိုကားတော့ရင်မာတယ်ဘယ်နည်းမှဖတ်တာတော့ဒါတော့ဒီလိုပါပါဘယ်ကတော့ရောက်တော့မဒီမဟုတ်ဘူးဒီလိုရှိရ အိမ်ကြီးနဲ့အိမ်တော်တို့လူတုံးဘူးဒီကိုတုံးဘူးဒီကိုပုဂ္ဂလာဟဲ့အဲ့တော့ဒီနေရာမှာဘုသူ့ပေကြမှာတော့ဆိုတို့အဟောင်းကြီးခဲ့တယ်လေအဟောင်းနာထောင်ခဲ့တယ်လေအဟောင်းနာရရတယ်လေအဟောင်းသားတွေလေအဟောင်းကြီးတွေတို့ထဲမှာပြင်းနေတာအများကြီးရှိတယ်ဟင်အဲ့တော့တို့ဓမ္မယုံရဲ့ထိုးတယ်လို့မှတ်ပါဒီနေရာမှာမမမငင်းငင်းလေးရပေးရမှာလေဒီမှာငင်းငင်းလေးရှိပြီ ကြားတာပေါ့မကြည့်ဘူးဟင်သူလည်းဒီကိုယ်လည်းယူကြလို့ရှိတယ်စိတ်ဓာတ်နာလုံးမယ်အဲ့လိုပဲသူ့ကြောင့်ဟိုတို့ပါတော့ဟိုသက္ကုတ္တမှာတော့ဝိသိဝလည်းတွေ့နေဘူးသက္ကုတ္တမှာတော့ဝေဒနာဝိသိဝလည်းခံစားနေတာမရှိဘူးနားလည်းခံစားနေတာမရှိဘူးဟုတ်ကလားပြီးတော့ဥဒါဟုတ်တဲ့ပေါ်သူ့ဟိုဆင်းရဲကိုပြန်ပြီးတော့တရားလေးကိုကြားလေးရတယ်ဒီလိုရှိဘူးဥဒါဝိတာရောကွာဒီမှာသူ့ဆင်းရဲရဲ့ဒီနေရာလေးကိုတုံ့တက်နေရတယ် ဟုတ်ကလားပြီးတော့ရူပတဏဒီမှာသူ့ရဲ့ဟိုအဖင်းလေးပေါ်ကိုကန့်ညင်နေတဲ့တမ်းမှုတော့ခုချိန်မှရှိဘူးအဲ့ဒီနေရာကပယ်တဲ့ယောဂီလိုပယ်နေတဲ့និရောဓအဖြစ်ဟောင်းတမှုရာကိုပေါ်ထုတ်ပြီးတော့ပယ်နေတယ်ကိုမှတ်ချက်သမှာဟောင်းကတော်တော်ကြမရှိပါဘူးနည်းနည်းတော့ဒီမှာပါနည်းနည်းပါးပါးတော့ဒီမှာပါ ကြတိပြောင်ကိုငါထိုးရတော့ရှိမှာပါဒီဟုတ်ကြတိပြောင်ကိုငါထိုးရတော့ရှိမှာပါဟုတ်လားသူပြောင်းလာလို့သူပြောင်းလာလို့သူပြောင်းတော့လာဖို့ဟင်ဟုတ်လား ဟိုဝိတုဒ္ဓိမေနာကရာရေဆရာကြီးရာလေဒီကိလေသာမှန်တိတ်ပြီးတော့ခံရမှန်လည်းတင်းနေတဲ့ယောဂီတွေကထိုင်လို့ရှိရင်အောက်ကပြင်သားတော်ကိုကိုတိမာကတနည်းတနည်းနဲ့ကိုကြီးရဲသူသူတိုက်တာကိုလေပြောလေအကြည့်ကိုမှပြောပြောသူသူဒီတနည်းတနည်းကိုကြီးရဲကစာရရေးတော်လေသူဘာလို့ဟို သူမိဘလုံးတွေတော့တောက်ကြည့်ကြည့်နေတယ်ဒီလိုသိမှာတော့တုတ်တူကြီးကိုကိုယ်ရောတယ်ပြည့်ပြည့်တော့မှအာကြီးနေနေခန္ဓာမှလည်းတက်လာမှာမဟုတ်လားတကယ်မှကြီးတဲ့တို့ပါတို့ဟိုအတိုက်တိုက်ကြည့်တဲ့ဒီနေပြီးတော့ဟိုနေမဟုတ်လားသူတို့ဒီတော့တိုက်အဲဟိုတို့ဒီမှာကြီးရလဲအဲဒီတော့အဲတရစ်တရစ်နဲ့နေကြတယ်ဗျပညာနဲ့တိုက်ထားဖို့ ဒီအောင်ရာကြီးကိုပဲကြောင်မလို့ဟုတ်ဘယ်လိုကြောင်လဲကိုဟုတ်ကလားသူကတော့ဘာလို့ဘူးတူလဲဟင်အဲ့တော့ဒီထဲမှာခုနကဘယ်တရားရှိဘယ်ကဘယ်ကိုချုပ်တရားရှိဘယ်ဟာချုပ်မှာတော့ဆိုရင်ဒီမှာတော့တို့ပါရှိမှာတော့ဆိုဝင်နေထွက်တယ်နေယူတော့ဟောတယ်ပြန်มาတယ်ဟင်ဒီမှာဘယ်ရာရှိရဲ့ဘူးတွေရှိတော့တယ်ဟင် ဟောင်းနေပြီးအတူရနေပါလာမဟုတ်လားအဲ့တော့ဒီမှာအတူရပြင်နေရတာပဲဟုတ်လားဗျအဲ့တော့တွေးပြင်ရင်ဟိုတို့တွေးပြရရှိလို့ဆိုတာတိတ်နေတာတွေငါးဌာနကတိနေတာတွေသူစုပ်စုပ်ပေါင်းတော့တွေးရမဟုတ်လားသူစိတ်လာပြင်လားဟင်သူဆွေးကြတာကြတာဒီတွေးရတွေးနေတာမဟုတ်လားအဲ့တော့ဒီသူတွေးနေတွေးနေနေတာမှရင်ဒီတွေးဟာဒီနေရာမှာချုပ်တော့သွားရမယ်ဟင်ပါရုံတစ်ခုပေါ်လာပြီ केले का हालत जिंदगी में नान का हालत जिंदगी में तुम का हालत को रखी जिंदगी में तेरा लिए तू बोला वो तू बोला ये तो हम लोग बोला रहा मुबला तो ये ये ये ये ये ये दुनिया में अधूरी बोले दुनिया में पैसा दे रही तेरा तो जी दूर गुड़िया नंबर आ रहा हूँ बहुत खुद आप फिर ला देना दे तारो क्यों तेरे हम लोग उठा थूकता था तो बोला आप जा हम लोग हम लोग ဟင်အဲ့အန္တတတာဒီမှာနိရောဓပဲယူကြတာဓမ္မယုံကတာဟုတ်တာဝင်ယူတယ်ဟင်ဟင်တဲ့တိုင်းတဲ့တိုင်းပဲအဲ့တော့ပြင်ထွက်လို့ကျင်တော့အတိတ်တခါထောက်ဝင်ပါတယ်လေအဲ့တော့ဒီကိန်းကြီးအကြည့်ဒီမှာကိန်းမှာဖြစ်ပြကြီးဒီမှာပြုလို့ဒီနေရာမှာတစ်ခါမျိုးတစ်ခါပေတော့ဟင်အကျိုးကိုမထားနဲ့တင်တယ်လက်ငင်းငွေကြည့်စမ်းလားတစ်ခါမျိုးတစ်ခါပေထားလိုက်တော့ နေနေနေသူတွေကဟိုကကင်းမှုကင်းနေတာဟုတ်မလားဟင်ကပ်ဖို့ဝင်တာတော့ဟုတ်ဒီပြီးကြောက်ကြောက်လိမ့်ဟင်ကြာကြတယ်အစ်စ်ကူလည်းအဲ့လိုပဲနေရမှာဟင်ဓမ္မယုံကြည်လက်ရောက်ရင်တော့လေဟင်ဒီဒီလုံးပွင့်ခြင်းကမိတ်ချိန်ခြင်းလားအဲ့တော့အပြင်ထဲမှာကြတော့အစ်စ်ကူခင်ဗျားတို့ပဲရမယ်ဒီအတွင်းကြတော့ဟောင်းနေလို့ကိုတုံးလာမယ်အဲ့ဒါမျိုးတော့လာတယ် အဲ့တော့ဟိုဘက်ကဒီဟာကိုတော်လာရင်ဖြစ်စီရကြီးဒီဟာဖြစ်မှာဆိုရင်အဟောင်းဖြစ်ပြီးတာကိုသူ့လက်မှုကသူ့နေရာကပြန်တယ်ဟင်ဒီနေရာကြီးကိုမြင်အောင်လေးလာမှတယ်ကြားနေရာကြီးကြားအောင်လေးအဲ့ဒီတိုင်းမပြောတွေ့တယ်တွေ့တယ်တွေ့တယ်မြင်အောင်လေးအာရုံပြုလားတွေ့တယ်တွေ့တယ်တွေ့တယ်ကြားအောင်လေးအာရုံပြုတော့တဏှာလေးအကြပါလေးတွေကြက်သားလေးကိုစားခဲ့ဘူးလားဒီဟိုသားလေးကိုစားခဲ့ဘူးလားလေးလားအဲ့ဒါလေးကြားထဲမှာအဲ့ဒီဟာလေးတိုင်းအလုံးလာပြမှာပဲ အဲ့ကလေးအိတ်ချာနေတစ်သိဟုတ်ကလားတွေးတယ်တွေးတယ်တွေးတယ်ဟင်အဲ့မှာအာလုံးကဟိုစားတာလေးကိုတွေးရင်ရှာမလာပေါ်မှာတော့ယုတ်တိကမပေါ်နဲ့နေနားလည်းပေါ်နဲ့နေနှာခေါင်းလည်းပေါ်နဲ့နေအဲ့လိုဒီရှာမပေါ်နေနေပေါ်နေတဲ့ဘူခံစားတဲ့ဘူရရတာတတိကြီးတဲ့အရေးအရာဒီမှာဝဲတဲ့ဒီမှာဟုတ်အဲ့ဒါလေးကိုတို့ပဲတွေးတယ်တွေးတယ်တွေးတယ်တွေးတယ်လို့ဒီတိုင်းပေါ့အတွေ့အကြုံဒီလိုဒီတိုင်းပေါ့အဲ့လိုပဲနေရမှာမဟုတ်ဘူးဟင် အေးဟောကိုလည်းဒီလိုပယ်ဆိုရမှာလေဟင်အတိတ်ကိုလည်းခုနကလိုနောက်ထပ်ဒီဒီပေါ်ကိုပါတော့သူ့ဘောင်တင်းချင်းမလောင်းအောင်ခုံးလာဒီဒီဟောင်းလေးဘောကိုအတိတ်ဒုတိမလောင်းအောင်ဒီဓမ္မလူငင်းကထွက်ကြရလေပထမတော့အောင်ဟင်တရားရင်ဒီညာကမ္မတာပြချမ်းလို့ဒီတိုင်းနဲ့တင်တယ်ဟုတ်ကလားညာအိယာမဝင်မချင်းဒါလည်းဒီနည်းနဲ့ ကိုယ်ကကြာကြာတယ်ကိုယ်ကနာနာနဲ့တူတွားတွားတယ်ပြန်ရမယ်ညာမနေနဲ့အတိတ်ကိုလည်းအဲ့လိုပေးရမယ်ဒီဒီလိုတို့ဒီမှာဖြစ်တဲ့ကိလေသာဒီနေရာမှာလည်းဒါဒါတို့ရတယ်ဒီမှာဖြစ်တဲ့ကိလေသာဒီမှာပဲတာဒါပြည့်စုံတယ်လေပြောဟင်ဟိုဒီမှာလာတော့ပြောညနေမှာတော်တော်ကြီးကြံကြပြီးမှဟုတ်ကလား ဟင်ဒီလိုမျိုးဆိုပြီးမှဟင်အဲ့လိုလားုံဘူးဟွာလာကိုရွာရဲရောက်တော့ရွာရဲတိုင်းပြောရမှာလေဒီလိုရမဟုတ်ဘူးသူဟောဘင်းကြီးဟင် လေလေရင်းမတတ်နဲ့ဘုံနေမှမလားမြေတောင်းနေဗျာဒီနန္ဒာတိကလေကိုယ်ရင်းမတတ်ကြဟိုကမတင်လို့ဖြစ်သွားမှာပေါ့ခင်ဗျဟမ်လူရာကြီးမတင်လို့ဖြစ်သွားမှာပေါ့အင်းနဲ့ဆိုင်လို့လို့ဟိုဗျာဟိုဆိုရင်ဒီစားတာသိသေးတာဗျာ တော့ဘူးဆောင်ဘူးတော့ဘူးဘာလို့မတော်ဘူးဗျာကျဲသူကိစ္စမီဟင်နတ်တူကြောင့်မပြောနဲ့ရွာကြောင့်ပြောခဏတို့ဟင်ဇာရရဆိုတဲ့ကြည့်ရတာခလာရှိကြမှာပေါ့လေဒီလိုမျိုးလားဟုတ်ပါလေဟုတ်ကလားဘူးဟင် ဟင်ကြားရတာဖြစ်တဲ့ကြီးလေးလားဘုရားကြည့်တာမပေါ်လေမင်းကြည့်တဲ့ကြီးလေးလားဘုရားကြည့်တာမပေါ်လေဟုတ်ကလားကိုလုံးချင်တာလောက်လာပြီဘုရားကြည့်တာမှဘုရားနဲ့တော့ပြီဘယင်ကျင်ခိုင်းပြီဟုတ်တယ်ဘာလို့လာတယ်ဘာလို့ဟင်အမအေးကျွာရဲရိုးရဒီမှာမဟုတ်ပါဘူးဆို ကျွာလေးရွာလေးလူပြောကြတော်တဲ့တော်တဲ့လူပြောကြဟင်ဖြစ်တဲ့နေရာဘာလို့မလို့အမှန်တင်ပေါ်ပြဖြစ်တဲ့နေရာကိုလည်းမဝါဟင်အဲ့တော့ဒီမှာဖြစ်တဲ့ကိလေသာဒီမှာတတ်ပါလို့ဆိုနေတယ်ဟင်ကာထာဟိုပေယမာနာပေယတိကာထာနိရောဓမာနာနိရောဓတိဆိုဟုတ်ကဲ့ဟင် ပေစရာကြီးပေကပေကမှာတော့နဲ့ချုပ်စရာကြီးပေကချုပ်မလဲလို့မေးတာဒီလိုပေစရာကြီးမျက်စိမှာဖြစ်မျက်စိကလည်းပေလိုက်ကွာဟုတ်ကလားနားမှာဖြစ်နားကပေလိုက်ကွာလေနားကချုပ်သွားတယ်ကွာမျက်စိကဖြစ်မျက်စိကလည်းပေလိုက်ကွာအဲ့ဒီမျက်စိကပဲချုပ်သွားတယ်ပဲဒီလိုကကြောက်ပြီးတော့လက်မနေနဲ့ဟုတ်ကလားခန္ဓာထဲမှာမဟုတ်ဘူးဟုတ်ကလားဒီမှာဖြစ်တဲ့ဟိုပြည်သူသားလည်းဒီမှာပြောလာကြည့်ဘူးဟုတ်ကလား ကိန်းလာတာမျက်ပြီးမှာကိန်းကြီးချိုးလေမျက်ပြီးကချိုးပါမှာပေါ့ဟုတ်ကလားဟင်ဟင်နာရလို့နာရတယ်လေတသရဟူဟိုနှောင်းလားဆိုနှောင်းလားအဲတသရလို့တသလားဟုတ်ကလားဟင်ဒီသာပဲပါရနေရအဲ့တော့နိရောဓပိပါကနှောင်းထိတ်မှရှိတာလားဟင်တို့ဝဋ်ထကိုဆွဲတာပေတာဆွဲတာဟုတ် အဲ့တော့ဝိနေရောတာချုပ်ချင်ဘယ်ကချုပ်ရမှာဒီမှာပဲလေတိုင်းတိုင်းမတတ်တာလည်းနေရောတာဖိုက်နေတယ်လို့ပြောတာမဟုတ်ဘူးလားဓမ္မယုံသိဓမ္မဖိုက်မှာပေါ့ပြုဟောပြောဟောပြောဟောပြောဘာပြောကြတာမလို့ဒီလိုပြောသူကဟင်ဟုတ်ပါမလားစားတဲ့နေရာတော့ဖိုက်မှာတော့ဖိုက်မှာတော့ဘယ်အောင်ပါ ဒီစိတ်ပါလားကိုစိတ်ပါလားလည်းမေတ္တာဝိညာခကြတော့စိတ်ပါရေတိုးနေဟင်ဟင်သူကသူဝကြီးထိုက်လာမယ်ထင်တာပဲဒီလိုလားထိုက်လာမလားဝကြီးထိုက်လာမလားဟိုဆုံးပါမလားဟဲ့ဟင်အဲခင်ဗျားတို့အဲ့လိုပြောနေဝကြီးကသူကနေနေလို့ကြွားလိုက်တာမပြီးမယ် နာဝေဟုပြောတဲ့ဟာတွေတော့ကျင်းနေဦးကျော်ရတဲ့မှန်လို့တွေ့ပဲဟုတ်လားဒီကိုရင်းကြီးကိုအားကြောင့်ပြောတဲ့ဟာတွေတော့နေဦးဒီလိုပါတဲ့တော့ဟုတ်ကလားဟိုကိုကြီးအကျိမောကကြရုံလူသူကလုံးဟိုကကြရရဆိုင်တယ်တော့ဒီကမှနေလို့ဆိုင်မလို့ပါလေကိုရင်းကြီးတွေဒီသွားတာတွေမျိုး ချွာလေးတော့မှငါပေလိုနေနေလိုက်တော့မယ်ဟုတ်ကလားဟဲ့ဟဲ့တောင်တို့ဒီဟိုဒီမှာရှိနေတယ်ဆိုလို့တော့ဟာရဟန်းတော်ဖြစ်ခဲ့ဦးတယ်ဆိုလို့တော့မရှိဘူးဆိုတာပြောတာဟဲ့တို့ဒီမှာဟိုယောဂီတို့သိသိကျင်တာကဓမ္မယုံနဲ့အာထုမှနိရောဓဆိုင်မယ်ဆိုတဲ့အစွဲကိုပယ်ပြီးတော့မှာဟဲ့သဘောပေါက်ပါပဲအဲ့တော့တို့ကဒီလိုအာထုမှတရား အဲဒီလိုလုပ်မှနေရောဓာဒီဒီကားဆိုင်မယ်လို့ခင်ဗျားတို့အဲ့လိုတတိကြလိမ္မာဓာတ်တဲ့သမားတွေဟင်ဟုတ်ကဲ့လားအဲ့တော့ကျက်နေရင်ကျက်သမုဒ္ဒရာချုပ်ချင်ကျက်နေရောဓာဒီကျက်သားစားလို့ချုပ်ရမှာပေါ့ဗျာအဲ့တော့လူကျက်သားအဲ့တော့ဓမ္မယုံနဲ့ကျက်ပွဲကြီးမှမှရှိပဲနဲ့ဟိုဓမ္မဝိုင်းမှာလာကျက်ပွဲကြီးရှိတာကြီးဟုတ်ဗျာအဲ့တော့ဒီနေရာဖြစ်တဲ့ကိလေသာဒီနေရာမှာဒီနေရာမှာချုပ်မယ်လို့ပြောတာဗျာ အဲ့တော့ခင်ဗျားတို့ဒီနန္ဒာတွေဒီဓမ္မယုံနဲ့ကြမှာဒီလိုလို့ဓမ္မယုံနဲ့ကြမှာခေါင်းကြိုက်နေတယ်ငလျာတကမှာခနောသမုဒိယရှိနေရင်ငလျာတကမှာခနောတို့និရောဓဖြစ်အောင်လုပ်သမှာဟင်တော့တို့သားရဲမှာတို့ပါဗျာဟိုဘိညာသွားရင်လည်းဟိုယာနာဖြစ်တဲ့ပုဂ္ဂိုလ်ပုဂ္ဂရာလဟင်ပုဂ္ဂရာလတဲ့လူတို့မြင်နေသူသူမြင်နေသူဟိုယာနာဖြစ်သွားတာဒီမနေပါဘူးဗျာ သင်္ကမာရုံးတွေကယူတဲ့ဈာနာဖြစ်ကြတာကြီးတော့ဟုတ်ပါဘူးဗျာဟုတ်ကဲ့အဲ့တော့တို့ယောဂီတွေကိုယောဂီတွေရဲ့အယူဆပါပဲပင်နေရာဖြစ်ဖြစ်ပေါ့သူလည်းပါခဲ့တာပါဟုတ်ကဲ့ဓမ္မယုံနဲ့ဒီလူကြီးကြာတာနာနာကြီးဒီလူကြီးကြာမှနိရောဓထင်နေတာဟင်တမှုရတော့ပေါ့ဘူးပဲသားတည်လာပြီးတော့နိရောဓကြတော့နေရာတော်တော်ယူကြီးဟုတ်ကဲ့ဟုတ်ကဲ့ဟင်ဟိုယောလည်းတော့တော်တော်ကွာလာပဲထင်တယ် ကျွမ်းအမှုဖို့ဖို့ပြောင်းမြန်မယူတာကဒီကသမုဒိယဟူပေါလို့ပဲလားပြည့်ဟူရှားလာပြီးတော့နိရောဓကျတော့ဘုရားရှိကြမှာရှင်ဟိုဟိုလာဟိုဟိုနာဒီနာခွေလို့ရှိရင်မနိုင်ဘူးကိုသခင်နာပြစ်ကတယ်လို့ပဲဟုတ်နာဒီခွေမနိုင်တော့ဘယ်လိုလဲအဲဟိုလည်းဟိုသမုဒိယတွေဟိုကသူ့ဒီကသူ့နဲ့မနိုင်တော့ဘုရားရှိကြမှာဘုရားကဘုရားစာတော့ပြီးတော့ဟင် အဲဒီကနေပေးတာမဟုတ်ဘူးလားအဲဒီကြတော့ကြောင်းများများယွန်လည်းကြတော့စားတာကြတော့ခုနမတန်လို့ဒီနာမတန်လို့နဲ့အဲအဲဒီခါကျတော့သူရရွေးချင်တယ်တော့မမအောင်လည်းမအင်းနဲ့ကြတော့ဘယ်နဲ့တော့ဆောတော့ဖြောပြန်တော့ဖြောပြန်တာလေဟင်ကိုလိုရဲကြတော့ဘာလို့သားအကြတော့ခုနအပြည့်နေရမတန်လို့ဒီနာပြည့်နေရမတန်လို့ခုနပြည့်အိုးနားထောက်ပါဒီနာကြီး ဟင်ဟုတ်လားဟိုပြေရပါအိုးဒီနိုင်မတတ်မဟုတ်ပါဘူးနော်ပကံတော်ပဲလေတော့နေနေဒီမတတ်ရင်အိုးမင်းတို့ဟာကြီးရမယ်ဟင်ဟိုမရှိနိုင်မကြည့်နိုင်ကြီးတော့ပဲလေတော့ဒီကနံပါတ်ကွာထုတ်ပါလေလားအဲဒီကတော့ဘာလို့ရှာတဲ့နေရာခဏတော့နေရာယူရင်စွန့်တဲ့နေရာနေရာမယူဘူးဒီနေရာကြတော့ ရှာတဲ့နေရာခဏတော့နေရာမရွေးခဲ့ဘူးစိုးတဲ့နေရာကျဘာလို့နေရာရွေးနေလဲဟုတ်ကြောင်းပြီးကြောင်းကြောင်းတော်တော်လုပ်တယ်ဟုတ်တယ်ဟင်ဟင်တမှုရအရဝရနေရာရွေးခဲ့လို့လားခုနိရောဓကျတော့ပြည့်နေဲ့တော့ခင်ဗျားတို့ရှားတဲ့နေရာတော့တော့ခဏနေရာမယူခဲ့ဘူးခုဆုံးတာမိကြမှာဒါမတန်ဘူးညာမတန်ဘူးနဲ့ခင်ဗျားတို့ကဟောလာဘုံတော်ပြောဖို့မယ် တနည်းအားလာတဲ့ဘူခင်ကျလေးမတင်တယ်အမေရိကန်ကလာတာလေပုံပါလေပမာစကားလည်းတလုံးမှတတ်ဘူးအမေရိကန်ကပြောရတာဟင်အဲ့တော့ပမာတာဥဒုသာကိုသူတို့ပေးလိုက်တာပေါ့သူတို့ကအမေရိကန်ကြားရင်ဘာလို့ဘူးဟင်ပြီးတော့အိမ်သူသားကပါတယ်အမေဦးလေးတွေအမေသာတော်ဘူးနဲ့ကြောင်းပြန်တဲ့ဟိုတဲ့လာပေါ့ပမာတော့ပမာဥပမာကောင်းတော့ပြီးတော့ပြောတာဟင် အဲ့တော့တွားရင်းဝိုင်းနဲ့နောက်တော့အောင်လာတာပေါ့မရှုနိုင်မကယ်နိုင်ဘူးအဲ့တော့ဟာသွားပြီးအောင်လို့တို့သက်ဘူးပေးရပါပေးရမယ်ဒီဟာကိုဒုနာခွင့်မှာသာလိုက်ပို့ရတာပေါ့ခင်ဗျားတို့တုံးနေတာကိုကြည့်ပြီးတော့မနှံ့လို့လည်းအောက်ပြန်လာကြရမခင်ဗျားတို့ဟာဒီမနှံ့လို့လည်းရပို့ပါဟင်အခုဆုံးနာနေရရွေးရင်ဘူကြီးတို့ပဲခင်ဗျားတို့အောက်ပြန်ရမနော်ဟင်ဟင်ဆုံးနာခင်ဗျားတို့နေရရွေးနေတာ ဟိုဘုံကြီးတို့တော့မအောင်ကြအောင်မလို့ခင်ဗျားတို့ဟင်အဲ့တော့ရှားတာနေရာမရွေးရင်ပုံလာနေရာမရွေးပါနဲ့မိရောတာနေရာတိုင်းမှာဖိတ်ပါတယ်ဆိုတာဟောခုပြောတာကိုဘုရားရှင်ရဲ့မိရောတာဘုံကိုကြည့်ရင်ကျင်းတော့ပါတယ်ထင်ပါဗျဟင်ပေခြင်းမျက်စိအားဖြင့်ချုပ်တရားရှိမျက်စိအားချုပ်နေမယ်လို့သူပြောပြီးသားကြီးဥစ္စာဟင်နာကပေခြင်းနာကပေလိုက်ွားတဲ့ချုပ်တရားရှိနာကချုပ်နေမယ်ခုံးမိကြခဏတို့ ပြီးနေလို့သာကြီးကိုဟင်အဲ့တော့တမူရိယအကြောင်းသိနေရောတာတမူရိယဒီမှာဆွဲမသိနေတို့နေရောတာလည်းဒီနေရာကအဟောဆိုရင်တော့ပေတော့ပေါ့တတိဆိုရင်တော့သူတမူရိယမဝင်အောင်စားထွေးတော့ပြီးတယ်လေဟင်ကဲလာကြတော့